တရားအထုတ်သူမှာပြည့်စုံရမယ့်အကြောင်းအင်္ဂါ၅ခုကိုယောဂီများကိုဟောကြားပေးနေပါအဲဒီတရားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းပြည့်စုံရမယ့်အကြောင်းအင်္ဂါ၅ပါးအပါရင်းလေဆိုတော့နံပါတ်၁သတ္တတရားနဲ့ပြည့်စုံရမယ်တဲ့သတ္တောဟောတိသတ္တနဲ့တိတဟကတ္တဘောတိတရားအားထုတ်တဲ့ပုဂ္ဂိုလ် တရားကိုရှုပွားကြိုးစားပြီးတော့အားထုတ်မယ်ဆိုတဲ့ပုဂ္ဂိုလ်များပထမဦးဆုံးယုံကြည်မှုဆိုတဲ့တရားတရားဤဆုံးပါဘုရားရှင်ရဲ့ဂုဏ်ကိုယုံကြည်မှုတရားတော်ရဲ့ဂုဏ်ကိုယုံကြည်မှုသံဃာဂုဏ်ကိုယုံကြည်မှုဆိုတဲ့တရားပထမဦးဆုံးယုံကြည်ပြည့်စုံရမယ်တရားဒါတရား အခုယောဂီပုဂ္ဂိုလ်ကြီးကတော့တရားတရားရှိလို့ကိုပဲတရားရည်တာရောက်လာပြီလို့ဒီလိုပဲယုံကြည်ရမှာဖြစ်ပါအဲတော့နံပါတ်1တရားတရားနဲ့ပြည့်စုံပြီးတော့နံပါတ်2ကဘာနဲ့ပြည့်ပါလဲဆိုတော့အပါပါတော်ဟောတိကျမ်းမာရေးနဲ့လည်းပြည့်စုံရမယ်ကျမ်းမာရေးကောင်းတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာမကျမ်းမာတဲ့ပုဂ္ဂိုလ်တရားကိုကျေကျေဆဆအမှတ်တယ်

ဘဟုပုဒ္ဓိကဆိုတဲ့ခြေမာကြီးကညာပိုင်းမှာတရားရှာထုတ်တာညရှင်ရောက်ပြီဆိုရင်အလုံးဘိက္ခုနီမနဲ့အိတ်ကြလို့ဆိုတဲ့အချိန်မှာသူဟာရှောင်းအောင်ဆင်းပြီးတော့ဈဉ္ညာလျှောက်ပြီးရှုမှတ်တယ်။ထိုင်ပြီးတော့လည်းရှုမှတ်တယ်ဈဉ္ညာလျှောက်ပြီးတော့လည်းရှုမှတ်တယ်။ထိုင်ရှုမှတ်လို့ပင်မလာပြီးမထိုင်နိုင်တော့ဝေဒနာတွေသိပြတာလားဒါဈဉ္ညာလျှောက် ဈဉ္ညာလျှောက်ပြီးတော့ရှုမှတ်တာပြီဆိုရင်လည်းဈဉ္ညာပင်မလာရင်လည်းပဲထိုင်ရှုမှတ်တယ်ဈဉ္ညာလို့အဲ့ဒီလိုပဲညာတယ်ညာကြောမခင်အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာကျမ်းမာရေးကောင်းပြီဆိုရင်ဝိရိယစိုက်ကြိုးစားထုတ်နိုင်ဒါကြောင့်နံပါတ်1ဟာကျမ်းမာရေးနဲ့ပြည့်စုံရမယ်နောက်တစ်ခါနံပါတ်3အတ္တသောဟောတိအမာယာဝီ သတ္တတော်ဟောတိအမှားယဝီတဲ့တရားအားထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာစိတ်ချာဖြောင့်မတ်ဖို့လိုအပ်တယ်။စိတ်နေစိတ်ချာဖြောင့်မတ်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်။အဲဒီစိတ်ချာမဖြောင့်မတ်လို့ရှိရင်ဒီပုဂ္ဂိုလ်ဟာတရားရင်မတိုးတက်နိုင်မိမိနဲ့အတူအားထုတ်ဖို့အားထုတ်ဖို့ဖြစ်တဲ့ပုဂ္ဂိုလ်ကြီးတရားနာပေါ်နာပဲဖြစ်တဲ့ပုဂ္ဂိုလ်ကြီးပုံမှန်လေးဖြစ်တဲ့ဖြောင့်မတ်ရမယ်။ မိမိပုံမှာကမ္မထာတရားတွေညွန်ပြပေးတဲ့ဆရာသမားရဲ့အပေါ်မှာလည်းပဲစိတ်ထားဖြောင်းမှရမယ်။အဲဒီလိုစိတ်ထားဖြောင်းမှတ်တဲ့ပုဂ္ဂိုလ်လေးဖြစ်ရမယ်တဲ့နံပါတ်3နောက်နံပါတ်4ကအာရဒဝိရိယောဝိရတိဝိရိယဆိုင်ပြီးတော့မိမိရဲ့အသက်နဲ့ခန္ဓာကိုယ်ကိုမညာပဲနဲ့ ကာမတသောသနာရုသအတိတာအဝအတိတာအဝဒုက္ကတုဥပါဒုက္ကတုမေတရိတိမန္တလောဣတံယန္တပုရိသသာမေနပုရိသပရကမေနပတ္တပံနာတတနာအပတဝဝိရိယတတံဌာနာဘဝိတတိမိမိအားထုတ်တဲ့အခါကာလတရားအားထုတ်ရင်းနဲ့ဒီခန္ဓာကိုယ်ကြီးမှာတသောသာ နာရုသာအဋ္ဌိသာအယိုးမြတာကြံရင်ကြံမစီအကျော်မြင်မြတာကြံရင်ကြံမစီအသွေးအသားတွေလည်းပဲခန်းချောက်ရင်ခန်းချောက်သွားပါစေပင်ချောက်ပြားကဖြစ်သွားရင်ဖြစ်သွားပါစေမိမိမရသေးတဲ့တရားသူမိမိအားထုတ်တဲ့အခါကလည်းမိမိအလိုလားတဲ့တရားအသိဉာဏ်သူတွေမရမချင်း တရားတွေမတွေ့မသိမချင်းမိမိရဲ့ကြိုးစားအားထုတ်မှုကိုယဉ်နာပြီးတော့မနေဘူးဒီငါကြိုးစားမယ်အဲဒီလိုကိုယောဂီပုဂ္ဂိုလ်ဟာအကြည်ပြားဉာဏ်ဉာဏ်မသိအကျိုးမြင်နေဉာဏ်ဉာဏ်မသိအယိုးမြတ်ဉာဏ်ဉာဏ်မသိအသွေးသားတွေကကြင်ကံ6ချင်6ပတိငါတရားသူမရသေးသမျှတို့ဖြင့်လုံးဝမရနာဘူးငါမရမနာကြိုးစားမယ်ထိုင်ရှုမှလို့ တရားမတွေ့ရရှုမှရရှုမှလို့တရားသဘောတွေမပေါက်သေးရင်သိညာချက်ရှုမှမယ်ဒီကနေ့ရှုမှလို့တရားမတွေ့သေးဘူးနောက်ရရှုမှတယ်ဒီလရှုမှတ်လို့မရသေးရင်နောက်လရှုမှတ်မယ်ဒီတစ်ခေါက်မင်းမင်းရှုမှတ်လို့တရားမရသေးရင်နောက်တစ်ခေါက်မင်းမင်းရှုမှတ်မယ်အဲဒီလိုကိုဇွဲလုံးလတန်တန်နဲ့ဝရိယဆိုင်ပြီးတော့မယမနာဌာမဝမိမိအာအစွမ်းရှိသလားတရားစွမ်းအားရှိသလားယူစား တရားတရားရှိသလောက်ပေါ့တရားတရားနည်းတဲ့ပုဂ္ဂိုလ်ဆိုရင်လည်းနည်းနည်းပဲအားထုတ်တာပေါ့တရားတရားအားကောင်းတဲ့ပုဂ္ဂိုလ်ကြတော့လည်းပဲများများအားထုတ်တာပေါ့အချိန်လေးများပြီးတရားပဲရှုမှတ်တဲ့အတွက်လည်းဒီခါလည်းအချိန်လေးပြီးပြီးကြိုးစားအားထုတ်ဒါနပရကမငြင်းညာတဲ့ဝိညာဉ်ရှိတယ်ဘယ်နေရာမှရှုမှတ်မှုကိုယန္တာမနေဘူးရှုမှတ်မှုကိုရှော့မပြတ်ဘူး ဓမ္မယုံမှလည်းရှုမှတ်နေတယ်မိမိဆောင်မှလည်းရှုမှတ်နေတယ်အနိခိတသူကမိမိရဲ့ရှုမှတ်မှုအမှတ်တရားကိုဘယ်နေရာမှယန္နာမနေဘူးအဲလိုမယမနာဝိရဆိုင်ပြီးကြိုးစားအားထုတ်ပါအဲဒီလိုကြိုးစားအားထုတ်မှုဆိုရင်နံပါတ်၄ဝိရိယနဲ့လည်းပဲပြည့်စုံရမယ်တရားအားထုတ်သူမှာပြည့်စုံရမယ်အကြောင်းအင်္ဂါ၅ပါးဘယ်နှပါးလဲ ငါးပါးတွေကဘုန်းကြီးတို့ယောဂီများကိုလက်ရှိ၄ပါးဘုန်းကြီးဟောခဲ့ပြီတရားအထုတ်တဲ့အချိန်ကာလမှာတရားလိုချင်တဲ့ပုဂ္ဂိုလ်ဟာဝိညာဉ်မရှိလို့တရားရပါမလားဝိညာဉ်ကတော့လိုအပ်တယ်ဝိညာဉ်စာရီပြီးကြိုးစားဖို့လိုအပ်တယ်ထိုင်ရင်လည်းဖြစ်စီရရင်လည်းဖြစ်စီဈဉ္ဉံပွားရင်လည်းဖြစ်စီဝိညာဉ်မဆိုင်လို့ကတော့ယောဂီပုဂ္ဂိုလ်ထိုင်ရင်လည်းအိတ်ငိုက်သွားမှာ သိမနဲ့ဝိရလေးဆိုင်ပြီးဟိုလေးကိုချောင်းချောင်းတဲတယ်မှမှပြီးထားပြရအဲဒီလိုဝိရစိုက်ပြီးတော့မထားလို့ရှိရင်စိတ်တွေကလည်းလွင်ညာလွင်ရောက်ရှင်ရောက်အဲဒီလိုဖြစ်နေကြတယ်ကိုရှုမှတ်တဲ့အာယုပေါ်မှာရှုမှတ်သိပြီးမရောက်ဘဲနေကြတယ်ဒါကြောင့်ဝိရလေးစိုက်ပြီးတော့ထားရပ်ပြီးရှုမှတ်တဲ့ကံမှလည်းဒီတိုင်းရင်းရလျှောက်ပြီးရှုမှတ်တဲ့ကံမှလည်းမိမိရှုမှတ်တဲ့အာယုလေးပေါ်မှာရှုစိတ်ကံပြီးတည်အောင် အာယုရေးပုံမှာမတ်စိတ်ကလေးရောက်ရောက်သွားအောင်အထူးဝရိယဆိုင်အထူးတတိထားပြီးတော့ရှုမှတ်ပွားများအားထုတ်ပါအဲဒီလိုကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်များမှာဘယ်တော့မှမပြည့်စည်တာမအောင်မြင်တာဆိုတာမရှိပါဘူးတဲ့ဝရိယဝတ္တောကိဏမကမ္မနတိသတိလို့ပြောတော့တာဝရိယရှိတဲ့ပုဂ္ဂိုလ်ဟာဘယ်နေရာမှာဘယ်အမှုကိစ္စမှာမအောင်မြင်တာမရှိနိုင်ဘူးလေအလုံးအောင်မြင်နိုင်တယ်အလုံးပြည့်စည်နိုင်တယ် ဒါကြောင့်ဒီနေ့လေးဘုန်းကြီးတို့ယောဂီများမိမိလိုချင်တဲ့တရားဝိညာဉ်စိုက်ပြီးတော့လာအားထုတ်မယ်ဆိုရင်ကြိုးစားမယ်ဆိုရင်မရနိုင်တာရှိပါမလားမရှိဘူးအားလုံးရနိုင်တယ်အားလုံးဖြစ်နိုင်တယ်တရားတွေဒီမှာရသွားနိုင်တယ်ဒီတစ်ချိန်ဒီတရားပွဲမှာဝင်နေတဲ့အချိန်လေးမှာဒီတရားအသိဉာဏ်ဥပ္ပရရသွားနိုင်တယ်မြတ်စွာဘုရားရှင်ရဲ့တရားတော်ဂုဏ်တော်တွေကိုကြည့်ဖို့တန်တိတ်ကြည့်ကြတယ် မျက်မှောက်တွေ့နိုင်တဲ့တရားအက္ခဓိကအချိန်မဆိုင်မဲနဲ့ချက်ချင်းရနိုင်တဲ့တရားဣဟိပတ္တိကဒါပါရှုကြည်စမ်းပါလို့ဖိတ်ခေါ်တိုက်တဲ့တရားတဲ့အဲ့လိုပုံရင်နဲ့ပြည့်စုံတဲ့တရားနောက်နံပါတ်5ပြည့်စုံရမှာကပညာဝါဟောတိပညာနဲ့ပြည့်စုံရမယ်နံပါတ်5ကဘာနဲ့ပြည့်စုံပါမလဲ ပညာနဲ့ပြည့်စုံရမယ်ပညာနဲ့ပြည့်စုံရမယ်ဆိုတော့ဘာပညာလဲလောကီပညာလားလောကုတ္တရာပညာလားဆိုတော့လောကုတ္တရာပညာလောကီပညာဆိုတာကဘုန်းကြီးတို့ယောဂီများလောကီပညာအဲဒီလောကီပညာဆိုတာကတဏှာပွားရဲ့ပညာခေါ်တယ်လောကီပညာဆိုတာတဏှာပါဖြစ်တာလေအေးတဏှာပွားစရာကိုလောကီပညာကြီး သင်ယူရတယ်ဆိုတာဘယ်ပွဲကိုရအောင်ယူနိုင်လို့ရှိရင်ဘယ်လိုအလုပ်ကံကောင်းကောင်းရနိုင်လဲဘယ်လိုလက္ခဏာရိကာရင်ဘေးပေါက်ဒီပါရိညာတွေဘယ်လိုရနိုင်လဲဆိုတာလေတဏှာပွားဒေါသနဲ့အာကြီးဒါကြောင့်မို့လောကီပညာဟာတဏှာပွားတဲ့ပညာမျိုးတဲ့တဏှာပွားတဲ့ပညာမျိုးအဲလောကုတ္တရာပညာကတော့ဖြင့်တဏှာပါတဲ့ပညာမျိုးပဲ လောကုတ္တရာပညာကပါပါလေတဏှာပါရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းဟာတစ်ချက်မှလိုက်အဲဒီမှာကိလေသာတွေကတစ်ခါလေရော့ချသွားလိုက်တစ်ချက်မှလိုက်ကိလေသာတွေရော့ချသွားလိုက်တစ်ချက်မှလိုက်ရော့ချသွားလိုက်ဘုန်းကြီးတို့အခုဒီမှာလက်သမားဆရာတွေပညာဆရာတွေအခုဒီမှာအလုပ်လုပ်နေကြအဲဒီလက်သမားဆရာဆိုရင် စကားကြီးပေါင်းနဲ့ခွေနေတဲ့ခန္ဓာဖြစ်ဖြစ်အဲဒီမှာတပါးစကားကြီးပေါင်းခွေနေတဲ့အချိန်မျိုးမှဆိုရင်ဥမာသူရဲ့စကားပေါင်းလေးပေါ်မှာသူ့လိုအလိုရှိတယ်လားမလိုအပ်တဲ့အမှားတွေဖယ်ဖို့အတွက်တခါလဲကျိုးလေးနဲ့ကျိုးလေးကိုစေတုံးပြီးတော့အဲ့ဒီမှာကျိုးလေးနဲ့ဖမ်းဆိုရိုက်ချတယ်အဲ့ဒီမှာအကုန်လုံးအရာလေးပါအဲ့ဒီအရာလေးပေါ်မှာဒီမလိုအပ်တဲ့အသားတွေကိုသူ့ရဲ့ ပါလာတဲ့ပဲကွန်းနဲ့ခုတ်တစ်ချက်ခုတ်တိုင်းတစ်ချက်အသားတွေပဲ့ပြီးတော့ပါသွားတိုင်းတစ်ချက်ခုတ်တိုင်းတစ်ချက်ပါသွားတိုင်းတစ်ချက်ခုတ်တိုင်းတစ်ချက်ပါသွားတိုင်းဟောကြံရှိတဲ့အခါတစ်ဖြည်းဖြည်းပါပါပါပါမသွားဘူးလားဗျာပါပါအဲဒီမှာအဲဒီလိုပဲသူတရားမှတ်တဲ့ပုဂ္ဂိုလ်တစ်ချက်မှန်လိုက်တစ်ချက်ကိရိတာတွေပါသွားလိုက်တစ်ချက်မှန်လိုက်တစ်ချက်ကိရိတာတွေနည်းသွားလိုက်တစ်ချက်မှန်လိုက်တစ်ချက်နည်းသွားလိုက်ဒါကြောင့်ဝိပဿနာပညာဟာတဏှာကိုပါစေတယ် လောကီပညာကတဏှာကိုပွားစေဒါကြောင့်အခုယောဂီပုဂ္ဂိုလ်များပြည့်စုံရမယ်ပညာကလောကုတ္တရာပညာ။ဘာပညာတွေလဲ။လောကုတ္တရာပညာဒါကြောင့်ပညာဝါဟောတိဥရိယတာကာမိနိယပညာယအသမနာကတောသရိယာယနိပိတိကာယသမ္မာဒုက္ခခေယဂာမိနိယ ဝိရိယတကမိနိယဖြစ်ပြကိုသိခြင်းဟာသွမ်းနိုင်သောပညာယပညာဖြင့်အဖြစ်ပြကိုသိခြင်းကသွမ်းနိုင်တဲ့ပညာနဲ့ပြည့်စုံရမယ်အဖြစ်ပြကိုသိခြင်းကသွမ်းနိုင်တဲ့ပညာဆိုတာဘုန်းကြီးဝိပဿနာပညာထဲမှာဆိုရင်ဥဒိယပယဉာဏ်ဖြစ်တယ် ဖြစ်သွားတာပြက်သွားတာအဖြစ်နဲ့ပြက်ကိုသူဟာရှင်းရှင်းလင်းလင်းသိတဲ့ဉာဏ်ပညာအဲ့ဒါကိုဥပယကျဗာမိနိယအဖြစ်ပြက်ကိုသိခြင်းကသွမ်းနိုင်တော့အရိယာယစင်ကြယ်သောနိဗ္ဗေရိကာယလောဘသာသောအဆိုင်ခဲကိုခောက်ကွဲစေနိုင်တော့ဝိပဿနာပညာကလောဘအဆိုင်ခဲတွေဖြစ်စည်းနိုင်ကလားမဖြစ်စည်းနိုင်ဘူးလားဖြစ်စည်းနိုင်တယ် ဒီဝိပဿနာဉာဏ်นี่ခုပြောနေယုံနာအဖြစ်အပျက်တွေကိုကောင်းကောင်းမြင်သွားရင်ဘုန်းကြီးတို့ယောဂီများမမြင်ရတဲ့ကိုသိချာမြင်သွားရှင်းမှုပြမှုတွေမပြတ်နေတဲ့လို့ဆင်းရဲတဲ့သဘောတွေမြင်နေပြီဆိုရင်လောဘတွေတဏှာတွေအာကြည်လာသလားနည်းသွားသလားနည်းသွားဆင်းရဲတာကိုမြင်ရရင်မလို့ချင်တော့ ဆင်းရဲတာကိုမြင်နေရပြီဆိုရင်မလိုချင်တော့ဘူးလိုချင်တဲ့စိတ်ဆန္ဒတွေတစ်ခါဖြည်းဖြည်းလဲပြန်သွားဒါကြောင့်မလောဘသာသောအဆိုင်ခဲကိုဖောက်ပွဲစေနိုင်သောဒုက္ခမယဂာမိနိယဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းဖြစ်သောပညာရပညာနဲ့သမ္မာနာကတော်ပြည့်စုံပါမည်ဆင်းရဲကတည်းငြိမ်းရာ နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်ဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းဖြစ်တယ် ဝိပဿနာပညာပရိယာမေပညာအဲ့ဒီပညာနဲ့သိဆုံးရမယ်ဒီဝိပဿနာပညာရိယာမေပညာနဲ့ပြည့်စုံပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားနှင်းနှင်းတွေ့ပါလားမြန်မြန်တွေ့ပါလားမြန်မြန်တွေ့ပါလားတကယ်တော့လောကီပညာတွေဆိုတာသင်ရင်မငြိမ့်နိုင်ဘူးဒီလောကုတ္တရာပညာဖြစ်တဲ့ဝိပဿနာပညာကသာ ဆင်းရဲကိုပါဖြစ်စေနိုင်တယ်ငြိမ်းစေနိုင်တယ်ဒီဝိပဿနာပညာကိုဘုန်းကြီးတို့ယောဂီများတကယ်အောက်ဖြစ်ယုံနာအဖြစ်ဖြစ်ပြီးပြတ်စင်းသွားတဲ့သဘောလေးကိုတက်ဝင်သွားပြီဆိုရင်ကတော့အပေဆင်းရဲကြီးငြိမ်းသလားမငြိမ်းဘူးလားငြိမ်းသွားပါအချိန်တစ်ခါလောက်ပဲအရိယာမဉ္ဇဏ်လေးဖြစ်သွားပြီဆိုရင်ကိုပဲပဲဆင်းရဲကြီးငြိမ်းသွားပါ

သူ့ရဲ့သားအဲ့ဒီသူသားဖြစ်တဲ့ပုဂ္ဂိုလ်ဟာတဝိရိသောသားပေါ့လေမိမိတို့မြို့မှာအဲ့ဒီမှာမင်းနဲ့တကွာတကယ်ဂုံတရေရှိပုဂ္ဂိုလ်တွေအဲ့ဒီဂုံတရေရှိပုဂ္ဂိုလ်တွေကသာထူပြုတ်ပြီးတော့ကပြသုံးတော်ခံနဲ့ကပွဲတစ်ခုပေါ့လေခွန်ကြီးတို့အခုခင်းနဲ့ပြောမယ်ဆိုရင်ကအဲဆက်ကလို့ပုံစံမျိုးပဲ အဲလိုဘုရားမျိုးပဲသူကဝလုံးထိတ်တရားပေါ်မှာချက်ပြီးတော့တခါလေကင်းကြီးကောက်ထောင်ပြတာပါလုတ်ပြတာဆိုတဲ့ဒီပုံစံမျိုးဆိုတော့ဒါခုခေတ်လူဆိုရင်ကတော့အဲ့ဒီလိုသက္ကလိုပုံစံမျိုးပါမင်းနဲ့တကွာအားလုံးမူကြီးမရသေနာမတိညာတထေးတကြွယ်များအဲ့လိုပုဂ္ဂိုလ်များကိုအထူးပြုပြီးတော့အဲ့မှာအဲ့ကံချိုးပြတာအဲ့တော့ဒီဥက္ကသေနာတထေးကြီးရဲ့သားဖြစ်တဲ့ပုဂ္ဂိုလ်အားလည်း အဲဒီမှာသူတို့လည်းပဲဒါကြည့်ရှုခွင့်ရအောင်အဲဒီမှာသွားပြီးတော့ကြည့်ရှုရင်းနဲ့ပဲအဲဒီကကပြရဲ့ကချိတိမာလေးကိုဆွဲလန်းလာခဲ့တာအဲဒီကချိတိမာလေးကိုဆွဲလန်းပြီးတော့အေးရောက်တဲ့အခါကျတော့အေးအဝတန်မစားမတော့ဖြစ်အဲဒီမှာသားဖြစ်တဲ့ပုဂ္ဂိုလ်ကိုမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကမြည်တဲ့အခါကာလကြတော့မှအဲဒီမှာဒီလိုကချိတိမာလေးကိုသူမရရင်တော့ပြင်သူပြရတော့မှာပဲဆိုတဲ့အကြောင်း ပြောတဲ့ကာကနာကြတော့မိဘနှစ်ပါးကတော်တော်ကိုခက်တယ်ဘုန်းကြီးတို့ရှေးခေတ်ကဆိုတာကတော့ဒီလိုအမှုပညာကတ်ချီတီများကိုဘယ်သူကမှဆက်လုပ်တာမဟုတ်ဘူးဘယ်သူကမှမိမိတို့မိသားစုအတွင်းမှာသူတွင်းတာမဟုတ်ဘူးဒါကြောင့်မို့ဘလို့မှသဘောမတူနိုင်သဘောမတူနိုင်ဒီနဲ့သားပုဂ္ဂိုလ်ကတခါမစမ်းမတော့မအိမ်ကနေဖြစ်နေတော့ဘယ်လိုမှရှုံးမလို့မရတဲ့အခါကလည်းကြတော့ကဲသားလေးတော့အသေးမခံနိုင်ဘူး သူဒီလောက်တောင်မြင့်တဲ့ဉာဏ်လို့တဲ့ပုဂ္ဂိုလ်ကတော့တောင်းပေးရမှာပဲဆိုပြီးတော့အဲ့ဒီမှာအဲ့ဒီကာပွဲကအကြီးမှုဖြစ်တဲ့ပုဂ္ဂိုလ်ထံသူ့ရဲ့မိဘထံမှာသွားပြီးတော့တောင်းပါတယ်တောင်းတဲ့အခါကလည်းကြတော့မိဘများကလည်းပြေးစားပါမယ်မငင်းပါဘူးကျွန်တော်ရဲ့သားနဲ့ပြေးစားပါမယ်သို့တော့ကျွန်ုပ်ကသူ့ရဲ့ဒီဇတ်မှာကပ်ပြပြီးတော့နေတဲ့ပုဂ္ဂိုလ်တွေဟာအင်အားဘလောက်ရှိပါလဲလူဝိရောဘလောက်ရှိပါလဲဒီသမီးကိုအမိပြုပြီးတော့သူတို့လည်းပဲ စောင်းဝင်ရေးအတွက်သူတို့ဆောင်ရွက်နေကြတာဖြစ်တော့ဒီသမီးလေးဒီကပွဲကထွက်သွားလို့ရှိရင်ဒီပုဂ္ဂိုလ်အားလုံးစောင်းဝင်ရေးချက်သေးကြမှာဖြစ်ပါတယ်ဒါကြောင့်သင်သားနဲ့တော့ကျွန်တော်ကသဘောမတူကြရမရှိဘူးသဘောတူပါတယ်သိစားနိုင်ပါတယ်သို့တော့အဲကျွန်တော်သမီးကိုတော့တင်းတို့သားချာမှာမထက်နိုင်ဘူးအဲတော့ကျွန်တော်ကကရအောင်လေဒီသမီးလေးနဲ့လည်းကဝဲတွေဆက်ပြီးတော့လက်ကံတတာတွေလည်းအများကြီးရှိနေတယ်ဒါကြောင့်ဆက်ကရအောင် ဆိုတော့ဟိုကလည်းပဲသူတို့သားကိုယူကစရာမလိုတော့အာလုံးပြည့်စုံပြီးသားချမ်းသာပြီးသားပေါ့အဟောလည်းမရဘူးဒီသမီးတယောက်တည်းပြည့်စုံလို့လည်းမဖြစ်ဘူးသူ့ကိုမိပြုနေတဲ့ပုဂ္ဂိုလ်ကြီးအများကြီးပဲကစားရဲ့ကပြမဲ့အဖွဲသားတွေအများကြီးဖြစ်တဲ့အတွက်ကြောင့်မို့ဒီဖွဲသားတွေရဲ့တောင်းဝန်ကြီးတွေသူစက္ကာရမယ်အဲ့လိုကြတော့နောက်ဆုံးသားပြည့်တဲ့ပုဂ္ဂိုလ်ကဘလို့မှမတတ်နိုင်တော့အဲဒီမှာမိဘများလိုက်လျောပြီးတော့သားနဲ့ပေးစားပြီးတော့အဲ့ဒီ ကရှိသီလောက်ထည့်ပေးလိုက်တာကရှိသီလောက်ထည့်ပေးရတော့ဘာမှအဲ့ဒီအနုပညာလုပ်ဖို့လည်းဘာမှမလုပ်ကြတော့နောက်ကဘာလုပ်ရလဲဆိုသမိန်ခောက်ပေါ့ဗျာသမိန်ခောက်ကာလိတိသိဒီလိုပဲသူ့လူကဒါပဲလုပ်နိုင်ဒါနဲ့ရေကလေးလာလေးနှစ်ကလေးကျန်လာတဲ့ခါကျတော့အဲ့ဒီမှာသားလေးတယောက်ထုံးကားအဲ့ဒီလိုသားလေးတယောက်ထုံးကားတဲ့ခါကျတော့လည်းပဲဘုရားရှိကလည်း ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကထွက်ထွက်ပြီးတော့ကပြသုံးတော်ခံဟာသူကနောက်ကကလေးသေးအဲ့လိုပေါ့မိမရဲ့ဒုံကြီးအင်းကြီးလျှော်ပေးပေါ့မိမဝတ်သားလဲဖို့အတွက်ဆင်းနှင်းလုပ်ပေးပေါ့ဒီနေ့တော့သူတို့ရဲ့ကာပွဲကြီးနားတဲ့အချိန်ပေါ့လေတပတ်လောက်သတိနားတဲ့အချိန်တနေရာမှာနားအဲ့ဒီခါမှာသားလေးနဲ့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကလည်းနေနေကကနေ အဲဒီခါကျတော့လည်းပဲသားလေးကအမေတံမှာသိကပ်နေတဲ့ခါကျတော့အမေကသားလေးကိုချော့တာအဲဒီလိုသားလေးကိုချော့တဲ့အခါကလည်းကျတော့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ပါသာဘာမှအလုံးမရှိအကိုင်းမရှိတဲ့လူရဲ့သားဟဲ့ဒါနောက်ကတခါလဲဒီမှာအမိနာကိုစားနေတဲ့လူရဲ့သားဟဲ့နောက်ကကားလေးတွေလာထမ်းပြီးတော့လိုက်ပြီးနေရတဲ့ပုဂ္ဂိုလ်ရဲ့သားဟဲ့သူသားလေးတွေကလည်းသူ့ယောက်ျားကိုရွက်စောင်းပြီးတော့ဘာမလုပ်ဘူး ယောက်ျားကိုရွက်ဆောင်ပြီးတော့တရားနဲ့တားကိုချော့အဲဒီမှာယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကကြာတော့ဒေါသဖြစ်လာအဲဒီမှာဒေါသဖြစ်လာတာငါတစ်ထေတာပဲဆိုတော့မာမနာသူ့မှာရှိတယ်ဒါပေမဲ့တစ်ထေတာတာဖြစ်ပြီလေဘာလုံးမှမရှိတဲ့ပုဂ္ဂိုလ်ဖြစ်တော့အဲဒီမှာဘယ်သူကမှမလေးကြဘူးမလေးစားကြဘူးမခံညာကြဘူး အဲ့ဒီတဏှိဖြစ်တဲ့ပုဂ္ဂိုလ်ကတော့အလုံးမရှိတဲ့အခါကလည်းကြတော့ဝင်ဝင်မရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်ဘုတဏှိဖြစ်တဲ့ပုဂ္ဂိုလ်ကတော့ထင်မကြည်အဲ့လိုဖြစ်လာတဲ့အခါကလည်းကြတော့မဖြစ်တော့ဘူး။ငါလည်းတဏှိကိုမခွဲနိုင်။ဒီတော့မခွဲနိုင်လို့ရှိရင်ငါဒီကပညာကိုတတ်မှဖြစ်မယ်။ငါတဏှိအပေါ်မှာကြော်အောင်ငါလုပ်နိုင်မှဖြစ်မယ်ဒီလူပညာလို့။ဒါနဲ့သူ့ရဟမဖြစ်တဲ့ပုဂ္ဂိုလ်ထံမှာသူလည်းကပညာသင်မရသေးဘူးဆိုပြီးသူသင်တော့ အဲဒီကိလေသာကလည်းကြတော့ဉာဏ်ပညာနဲ့ဖြစ်နေတဲ့ပုဂ္ဂိုလ်တကယ်လိုလိုချင်းချင်းနဲ့မခံရင်သိတယ်။သင်ကြားတာဖြစ်တဲ့အတွက်ကြောင့်မို့မကြခင်မှာပဲတမ်းမြောက်တမ်းမြောက်တဲ့အခါကလည်းကြတော့တခါလေကပွဲကပွဲတိုင်းဘုက္ခကိနတတိသားကိုယ်တိုင်ဒီပွဲမှာကမယ်ဆိုရင်အဲ့မှာမြို့သူမြို့သားတွေဟာထူအားပေးကြတယ်။နောက်ဆုံးကြတော့ဘယ်ကိုပြန်ဝင်လဲဆိုတော့ဘုက္ခကိနတတိသားရဲ့မြို့ဗာရာဏတိမြို့ကိုပြန်ဝင်တယ် အဲဒီမှာဇပွဲကြီးဝင်တဲ့အခါကလည်းကြတော့ဥက္ကသေနတထေသားကိုယ်တိုင်ကပြအသုံးတော်ခံမယ်ဆိုတော့တမျိုးလုံးမရိုးမျိုးသားဖြစ်တဲ့မင်းသားကိုယ်တိုင်ကမာရင်ကမာရင်အတောင်60မြင့်နဲ့ဝယ်လုံးထိပ်ဖြာပေါ်မှာတခါလေဂျွန်ပါကစားပြီးတော့ကမာရဲဆိုပြီးတော့အားလုံးကတမျိုးလုံးရှိတဲ့ပုဂ္ဂိုလ်တွေကတခါလေညစဉ်ညတိုင်းအားပေးကြတယ် အဲလိုရနေရတိုင်းအားပေးကြတဲ့အခါကဏ္ဍကြတော့ဒီဥက္ကဋ္ဌနာတတိတာကလည်းပဲကိုမျိုးစုမျိုးသားတွေကအားလုံးကပြိတ္တတွေကအားပေးကြတော့သူလည်းပဲဝမ်းမြောက်ဝမ်းသာတက်တက်ကြွကြွကတရားနေရာတွေမှာဝက်လုံးတွေပြအတောင်30ကြီးနဲ့ဝက်လုံးတွေပြပေါ်မှာကပြီးနေအခုအတောင်60ပြင်းနဲ့ဝက်လုံးတွေပြမှာကမယ်နောက်ဆုံးဘုန်းကြီးတို့လှုပ်ဆက်ပွဲရောက်တဲ့အခါကလည်းကြတော့ကမယ်ဆိုပြီးကြီးညာထားတဲ့အတိုင်းတောင်60ပြင်းနဲ့ဝက်လုံးတွေပြမှာလည်းကျွန်းမပြစ်ပြီးကစား နနဲ့အဲ့ဒီမှာကံမနဲ့တပြည့်ပြည့်မိုးလင်းသွားသူ့ပွဲရတယ်မသိနေဘူးဒီနေ့ကနောက်ဆုံးနေ့ဖြစ်တဲ့အတွက်ကြောင့်နှုတ်ဆက်ပွဲဖြစ်တဲ့အတွက်ကြောင့်မသိနေဘူးကအဲ့ဒီအချိန်မှာဘုရားရှင်ကိုယ်တော်မြတ်ကြီးညံတော်တယ်မှာဒီဥက္ကဋေနသထေသတရားရမယ်အရေးကိုမြတ်စွာဘုရားမြင်တယ်အဲဒီလိုဥက္ကဋေနသထေသတရားရမယ်အရေးကိုမြင်တဲ့အတွက်ကြောင့်မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟာနောက်ပါသံဃာတော်များမိတကွာ အဲဒီမှာဥက္ကပိဏကနေတဲ့ဇန်ယုံဘေးပေါ်ကြီးအဲဒီလမ်းကနေပြီးတော့မြတ်စွာဘုရားသွမ်းခံကြွလာတယ်အဲလိုဘုရားရှင်ကိုရမေကြီးသွမ်းခံကြွတယ်သွမ်းခံကြွရင်းနဲ့မြတ်စွာဘုရားရှင်ကိုရမေကြီးကိုတော်တိုင်နဲ့ဥက္ကပိဏတထေသဟိုအတောင်60မြင့်တဲ့ဝလုံးထိပ်ပြန်မှာဂျွန်ပါပြေးပြီးတော့ဂျွန်ထိုးပြီးတော့ကစားနေတယ် ကပ်ပြပြိဿဖြောပြနေတဲ့အချိန်မြတ်စွာဘုရားရှင်နဲ့တကွာအားလုံးသံဃာတော်တွေအဲ့မှာရံပြီးတော့ရှုစားတော်မူတယ်မြတ်စွာဘုရားအဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရှုစားနေတာဒီအချိန်မှာအားလုံးပြိဿကမြတ်စွာဘုရားရှင်နဲ့တကွာသံဃာတော်ကြီးချွတ်လာအဲ့ဒီနာမှာရောက်တော့မြတ်စွာဘုရားရတော်မူနေအဲ့ဒီဥက္ကဋ္ဌိနတထေသာတိုင်ချားပေါ်မှာဝလုံးထေချားပေါ်မှာတခါလဲကျွန်းပြစ်ကစားနေတာပါ ဘုရားရှိခိုးတော်မြတ်ကြီးကိုယ်တော်နဲ့ရှုစားနေလေဆိုတော့အာလောပိကကဟိုဥက္ကာဒေနတထေသာဝလုံးတိတ်ကြားကိုကနေတဲ့စီကိုမကြည့်ကြဘူးဘုရားရှင်လေးတွေကတန်ဃာတော်များရှိတဲ့ဘက်ကိုလှည့်ပြီးတော့လက်ဥချီမှုရှိခိုးပြီးတော့အာရုံပြုနေကြတယ်ဘုရားကြွလာတဲ့အချိန်ဖြစ်တယ်အဲဒီမှာမြတ်စွာဘုရားရှင်နဲ့အာရုံပြုပြီးတော့ကြီးညိုနေကြတဲ့အချိန်ဟိုကဂျွန်မားတွေပြစ်ပြီးကစားလိုက် တပိုက်ကစားပြီးတယ်ကစားပြီးတယ်အောက်ကပြေးတတ်ရင်လက်ခုပ်လက်ဝါးကြီးပြီးတော့ဩမာပေးတဲ့အတန်ဟာသူတို့ရဲ့အတွက်အားတစ်ခုပဲလေအဲတော့အခုတကြင်သူဂျွန်းပြစ်ပြီးတော့ကစားပြလိုက်တယ်ပေးတတ်ရင်ဩမာပေးတာမကြားရအဲဒီမှာဩမာပေးတာမကြားရတော့သူစမ်းဘယ်လိုလဲငါပေးတတ်ကငါ့ကိုဘယ်သူမှလည်းအာမပေးပါလားလက်ခုပ်လက်ဝါးကြီးပြီးတော့အာမပေးကြပါလားဆိုပြီးပေးတတ်ကြည့်လိုက်တယ် ကြည့်လိုက်တော့သူ့ဘက်ကိုဘယ်သူမှကြည့်ရတယ်မရှိဘူးသူကနေတဲ့ဘက်ကိုဘယ်သူမှကြည့်တဲ့ပုံကိုမရှိတော့ဘူးတစ်ဖက်စီကိုပဲနှမ်းပြီးတော့အာယုပြုပြီးလက်ဦးချီမှုပြီးကြည့်နေကြတာဆိုတော့ကြီးညိုနေကြတာဆိုတော့အဲ့ဒီမှာကြည့်လိုက်တော့မြတ်စွာဘုရားနဲ့သံဃာတော်များကိုတွေ့တယ်ဗျာအဲ့ဒီကမှာဩငါရဲ့လောကီပညာဘာတန်ဖိုးရှိလို့လဲကြည်စမ်းပါငါတက်ကော့ဆံပြဝက်လုံးအတောင်လျှောက်တယ်ရင်းနဲ့ဝက်လုံးထိပ်ရှားပေါ်မှာတက်ပြီးတော့ လက်စွပ်ဆန်းပြားကပြနေတာကြောင့်လူတွေကဂယုမဆိုင်တော့ပါလားလောကသုံးပါးရဲ့ကိုယ်ွယ်အားထားရာဖြစ်တဲ့မြတ်စွာဘုရားရှင်ဘက်ပဲအာလုံးအာယုပြုနေကြပါလားငါရဲ့အတတ်ကြီးတွေလောကီတတ်ပညာတွေဟာဘာမှအသုံးမဝင်ပါလားအဲ့မှာစိတ်တက်ကြအဲ့ဒီလိုစိတ်တက်ကြပြီးတော့ခါရင်ငြိမ်သက်နေတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဆက်ပြီးတော့မိမိရဲ့ပညာစွမ်းကိုပြဖို့ဆိုပြီးတော့ အမေရှိခိုင်းတာအဲ့ဒီအမေရှိခိုင်းတဲ့အခါမှာရှင်မမောက္ကလမထေရနဲ့ဘုရားရှင်ရဲ့တဝင်းရဖြစ်တဲ့ရှင်မမောက္ကလမထေရကိုပြောတဲ့အခါရှင်မမောက္ကလမထေရကိုယ်တိုင်နဲ့ရှေ့ထွက်ပြီးတော့ပုဂ္ဂဗိနာတထေသာဆက်ပြီးတော့ဘုရားရှင်ကိုယ်တော်မြတ်ကြီးရှုစားတော်မူလိုတယ်ရှက်ပြီးဆက်ပြီးတော့သင်ရဲ့ပညာစွမ်းကိုပြပါအဲ့ဒီအခါပြပါလို့ပြောတဲ့အခါကြတော့မှ ဘုရားရှင်ကိုယ်တော်တိုင်ငါ့ကိုအားပေးမှာပါလားဆိုပြီးတော့ဒီကားနဲ့စိတ်သက်တွေတက်ကြွပြီးတော့အဲဒီအကြောင်း၆ဆင်ပြင်းနေဖိတ်ရှားပေါ်မှာခါလေဂျွန်းမပြစ်ပြီးတော့ကနှစ်ပတ်သုံးပတ်လေးပတ်ငါးပတ်တစ်ခါပတ်ပြီးတော့ဒီကားဂျွန်းပတ်ပြီးပြစ်ပြီးတော့အဲ့မှာကစားပြနေတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရုံမြတ်ကြီးကသူ့စီကိုရောင်ကြီးတော်လှုံပြီးတော့အဲ့ဒီမှာတရားဟောတာ

အဲ့ဒီအချိန်လေးမှာမြတ်စွာဘုရားဟောတဲ့တရားစီကိုနားဆိုင်ခန္ဓာဉာဏ်ဆိုင်ပြီးတော့နှလုံးသွင်းရှုမှတ်လို့ဘုရားဒီကိုရောမြတ်ကြီးရဲ့တရားလေးဆုံးရောအဲ့ဒီဥက္ကဒေနသတိသာဝယ်လုံးထိတ်ရှားပေါ်မှာပဲဝိပဿနာဉာဏ်နဲ့ဉာဏ်နဲ့စစ်စစ်တက်ပြီးတော့ကိလေသာအသောကုန်ကမ်းပြီးတော့ဝယ်လုံးထိတ်ရှားပေါ်မှာယဟနာဖြစ်သွားတာ။ဘာဖြစ်သွားတာလဲ။ယဟနာဖြစ်သွားတာ။

အဲ့ဒီဝိပဿနာပညာကြီးရလာပြီဆိုရင်ကိုပဲလောဘစရဲ့ဆိုင်ခဲကြီးတခါနဲ့တစ်ပြေးပြေးယွန်နေယွန်နေမသွားပြီဘူးလားအဲ့ဒီကဆက်လက်ပြီးတော့ရှုပွားအားထုတ်လို့ရိယာမေပညာကြီးဘုပညာကြီးဖြစ်ပြီဆိုရင်ဆင်းရဲခတ်တဲ့မငြိမ်းနိုင်ပြီဘူးလားဆင်းရဲခတ်တဲ့ငြိမ်းနိုင်တယ်အဲ့ဒီလိုယုံနာအဖြစ်ပြက်ကိုသိမြင်နိုင်တဲ့ဉာဏ်ပညာတရားအားထုတ်တဲ့ပုဂ္ဂိုလ်မှာပါရမယ် ယောဂီပုဂ္ဂိုလ်ဟာရှုတော့ရှုနေတယ်ရှုတာလည်းရှိတယ်ဘာမှမသိဘူးဘုရားအဖြစ်ထောင်းတာပင်တာကိုယောဂီပုဂ္ဂိုလ်များရှုခိုင်းတာရှုရကမှာထောင်းတာလေးပေါ်လာရင်ယောဂီကဘယ်လိုရှုမှတ်လိုက်တယ်ထောင်းတယ်လို့ရှုမှတ်လိုက်အဲဒီရှုမှတ်ပြီးတဲ့အချိန်မှာပဲထောင်းတာရှိသေးလားအဲဒီလိုသူထောင်းတာလေးမရှိတော့ဘူးဆိုရင်နောက်တခါ ဘာအာယုံလေးပေါ်လာတယ်စိတ်နဲ့အာယုံလေးပေါ်လာတယ်သူကသူတည်ရည်ချင်းတည်ရည်ချင်းတည်ရည်ချင်းရော့ချသွားတဲ့သဘောလေးပေါ်လာတယ်အဲ့ဒီကမှယောဂီကဘိန်ချိန်ရှုမှတ်လိုက်အဲ့ဒီရှုမှတ်မှုလေးနဲ့သုံးပါရောပိန်မှုလေးရှိသေးရတယ်မရှိတော့အဲ့ဒါကိုယောဂီကမသိဘူးဖောင်းနေပိန်နေမှတ်ပါတယ်ဖောင်းနေပိန်နေမှတ်ပါတယ်ဘာသိနေဆိုတာမသိအခုယောဂီသိရမှာကဖောင်းတာလေမှတ်ပြီးရင်ဖောင်းတာလေဖြစ်သွားတယ် ဖောင်းတာလေးပြက်သွားတာနဲ့အတူဖောင်းတယ်ဆိုတဲ့မှတ်စိတ်ကလေးရောရှိသေးလားမရှိတော့တခါလေးပြက်သွားတာအဲ့ဒီသူပြက်သွားပြီးတဲ့အချိန်မှာပိန်မှုအာယုံကြီးမဖြစ်ဘူးလားဖြစ်လာတဲ့အခါပိန်တယ်လို့မရှုမှတ်ဘူးလားရှုတဲ့တဲ့တဲ့နဲ့တဲ့ပိန်မှုလေးဆုံးသွားတာရှိသေးရဲ့လားမရှိတော့ပိန်မှုလေးပြက်သွားပြီအဲ့ဒီပိန်မှုနဲ့အတူပိန်တယ်ဆိုတဲ့မှတ်စိတ်ကလေးရောရှိသေးရဲ့လားကဲမြဲတာလားမမြဲတာလား ကျအဲ့ဒီမမြဲတာကိုဒီမှာခန္ဓာကပြနေတဲ့ယောဂီဉာဏ်ကမသိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဖြစ်ဖြစ်ကိုမမြင်သေးဘူးအဲ့လိုမြင်နေရမမြဲတာကိုသိချင်မြင်နေရဖောင်းလာတာနဲ့ဖောင်းပြီးပြက်သွားပြီမရှိတော့ဘူးနောက်တစ်ခါပိန်နာအစ်ဖြစ်လာတယ်ပိန်နာလေးပိန်တယ်လို့မှတ်လိုက်တယ်ပိန်နာမရှိတော့ဘူးပြက်သွားပြီနောက်တစ်ခါဖောင်းမှုအစ်ဖြစ်လာတယ်ဟောင်းပြက်လိုက်အစ်ဖြစ်လိုက်အဟောင်းပြက်လိုက်အစ်ဖြစ်လိုက်အဟောင်းပြက်လိုက်အစ်ဖြစ်လိုက် အဲ့ဒီမမြဲတဲ့သဘောကိုကိုယ်တိုင်ဉာဏ်နဲ့ထိုင်မဲရှုရှုရပ်ပဲရှုရှုဈဉဏ်လျှောက်ပဲရှုရှုအဲ့ဒီလိုတွေ့လာပြီးသိလာပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဖြစ်ဖြစ်ဉာဏ်ရလာပြီ။ဘာဉာဏ်ရလာပြီလဲ။ဖြစ်ဖြစ်ဉာဏ်နဲ့ဒါခင်အားလျော်တော်ပြောတာဘုန်းကြီးတို့စာနဲ့ပြောရင်ဥဒိယဗယဉာဏ်ဘာဉာဏ်ပါလိမ့်မလဲ။အဲ့ဒီဉာဏ်တော့ယောဂီမှာ ပြည့်စုံမယ်အဖြစ်အပျက်ကိုသိမြင်နိုင်တဲ့ဉာဏ်တော့ပြည့်စုံမယ်ဆိုရင်ဆက်အားဆုံးအဲဒီပုဂ္ဂိုလ်အရိယာမပညာကိုပညာတွေမရနိုင်ဘူးလားအေးရရှိပြီးတော့ဆင်းရဲတွေမငြိမ်းနိုင်ဘူးလားဗျာဆင်းရဲငြိမ်းနိုင်တယ်အဲဒါကြောင့်မို့ဒီယောဂီပုဂ္ဂိုလ်ဟာတရား၅ပါးနဲ့ပြည့်စုံရင်အဲဒီပြည့်စုံတဲ့ပုဂ္ဂိုလ်ဟာတရားနှိမ့်နှိမ့်ရမှာလားဉာဏ်ဉာဏ်ရမှာလား မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတော့တာယာမလူသိတော့ပါတော့ဝိသေသအဓိကမိတ်တည်းတကယ်လို့ဒီ၅ပါးနဲ့ပြည့်စုံလို့ရှိရင်အင်္ဂါ၅ပါးနဲ့ပြည့်စုံရင်အဲဒီပုဂ္ဂိုလ်ဟာတဲ့ညနေကျမ်းမှာအာထုကုအာထုမိတရားနာယူပြီးတော့ညပိုင်းအချိန်မှာတညလုံးအာထုအဲဒီပုဂ္ဂိုလ်လည်းနဲ့ခင်းရောက်ပြီဆိုရင်အာယုတက်တာနဲ့တရားမရနိုင်ဘူးလား တရားရနိုင်တယ်အဲ့လောက်ဉာဏ်နဲ့ဘုန်းကြီးယောဂီများအကြာကြီးအထုတ်ဖို့မလိုဘူးတကယ်လို့ယောဂီပုဂ္ဂိုလ်ဟာပါတော်ဝိသေသာပါတံမနုသိသောတာယံဝိသေသာဒီကမိတ်တိနန္တကင်းမှာအာထုတ်ဖို့အာထုတ်နည်းလေးနာယူနာယူပြီးတော့နေတိုင်းအချိန်မှာယောဂီပုဂ္ဂိုလ်ဟာအာထုတ်မယ်ဆိုရင်ဉာဏ်နဲ့ဉာဏ်အချိန်ရောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားရနိုင်တယ်တရားအရာနေတာလားဉာဏ်လားဉာဏ်လား အဲ့ဒီလိုကိုခုလိုပုဂ္ဂိုလ်ဟာတခါနဲ့မြေတဝက်ကလေးနဲ့ပဲတရားရ။ဒါနဲ့ကဲမှတရားယူပြီးနေပိုင်းအာထုညနေတရားရမယ်ညနေပိုင်းမှတရားယူပြီးညပိုင်းအာထုနာနဲ့ကဲမှတရားရအဲ့ဒီလောက်ပြီးအောင်မြန်တယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမြတ်စွာဘုရားရှင်ဒီဟူသောအမိကိုရပြီဆိုရင်မြတ်စွာဘုရားဒီဟူသောပုဂ္ဂိုလ်ကိုအမိကိုရပြီးတော့ဒီပဒဏိယင်က တရားအားထုတ်သူမှပြည့်စုံရမယ်ဒီအင်္ဂါ၅ပါးနဲ့ပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ဟာတရားဉာဏ်ဉာဏ်ရနိုင်ပြီတဲ့။ဘာဉာဏ်ဉာဏ်ရနိုင်လဲ။ဒီတရားဉာဏ်ဉာဏ်ရကျင်တဲ့ပုဂ္ဂိုလ်ဟာဒီအကြောင်းအင်္ဂါ၅ပါးပြည့်စုံဖို့မလိုဘူးလား။ဒီအဲ့ဒီအကြောင်းအင်္ဂါ၅ပါးကိုဘုန်းကြီးတို့ဒီမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဆောင်းပိတ်မင်းကြီးထားတယ်။ကြက်တာလေးဆိုကြည့်ရအောင်။ယုံကြည်ကြမ်းမှ ဖြောင်းစွာစိတ်ဓာတ်ကြိုးစားတွင်တွင်ဖြစ်ပြည့်မြင်ငါအင်းတရားရာကြောင်းဒီယုံကြည်ကြမ်းမာဖြောင်းစွာစိတ်ဓာတ်ကြိုးစားတွင်တွင် ဖြစ်ပြည့်ရင်ငါအင်းတရားရာကြောင်းဒီယုံကြည်ကြမ်းမှဖြောင်းစွာစိတ်ဓာတ်ကြိုးစားတွင်တွင်ဖြစ်တဲ့နေငါအင်းတရားရာကြောင်းဒီ ကဲဆုကြည်အောင်ယောဂီကျမ်းမာ ကြည်မှုဆိုတဲ့တရားတရားနောက်ပြီးတော့အပ္ပပါဒဆိုတဲ့ချမ်းမာရေးနဲ့ပြည့်စုံရမယ်။ကျောင်းသာစိတ်ဓာတ်ဆိုတဲ့အတ္တတော်အမာယာဝီစိတ်ဓာတ်ချမ်းမာရမယ်။ကြိုးစားတွင်တွင်ဆိုတဲ့ဝိရိယစိတ်ကြီးအားထုတ်ရမယ်။ဖြစ်ပြရင်ဆိုတဲ့ဝိပဿနာပညာနဲ့ပြည့်စုံရဒီ၅ပါးပြည့်စုံပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားနှင်းနှီးရမှာလားဉာဏ်ဉာဏ်ရမှာလား။ ဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကြီးကဟိမေယိဇင်စာယိပရာဏိယိနေယိသမနာကတောပိကုတထာဂတဝိနာယကံသဗ္ဗမနောတာယမနုတိတောဘာတောဝိသေတံဒီကမိတတိပါတမနုတိထောကာယဝိသေတံဒီကမိတတိဘေကဝိညာတော်များဟူจิตသားတို့ဉာဏ်ဆိုင်၅ပါးကုန်သောဣမေဟိပရာဏိယင်းလေး ကမ္မထံတရားအထုတ်ကူမှာပြည့်စုံရမည်ဤအကြောင်းအင်္ဂါ၅ပါးတို့နှင့်သမဏဂတောပြည့်စုံသောဘိက္ခုယံဒီဝါယောဂီပုဂ္ဂိုလ်သည်တတဂတံမြတ်စွာဘုရားရှိခိုးတော်မြတ်ကြီးကိုဝိနာယကံနိဗ္ဗာန်သို့ပို့ဆောင်တော်မူတတ်သောတတဂတံမြတ်စွာဘုရားကိုလဗ္ဗမာနောအမိကိုရသည်ရှိတော်သာယံညာချင်းကာကလ၌လူတိတော်ဆုံးမကိုနာယူရသည်ဖြစ်၍ ဘာတော်နံနဲ့အခြေခံကာလနဲ့ဝိသေသတရားတို့ကိုအဓိကမိတ်တိယလက်တံဘာတံနံနဲ့အခြေခံကာလနဲ့လူတိထောအဆုံးမကိုနာယူရသည်ဖြစ်၍သာယညာချမ်းအခြေခံကာလနဲ့ဝိသေသတရားတို့ကိုအဓိကမိတ်တိယလက်တံဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း